ရှမတဲခရင်ခန်းကြီးနှင့်အငယ်1မှ6ယူဒပြည်ဘဲလင်မြို့၌ဟေရုမင်းကြီးလက်ထက်ယေရှုသည်ဖွားမြင်ခြင်းကိုခံတော်မူပြီးမှ မာကုပညာရှိတို့သည်အရှိပြည်ကယေရုရှလင်မြို့သို့ရောက်လာကြလျင်ယခုဖွားမြင်သောယူဒပြည်သည်အဘယ်မှာရှိတော်မူသနည်းအရှိပြည်၌သူ၏ကျယ်ကိုငါတို့မြင်ရသည်ဖြစ်၍ဖူးတွေ့ပူဇော်ခြင်းဟံရောက်လာပြီဟု မေးမြန်းပြောဆိုကြ၏ထိုစကားကိုကြားလျင်ဟေရုမင်းကြီးသည်ယေရုရှလင်မြို့သူမြို့သားအပေါင်းတို့နှင့်တကွစိတ်ပူပန်ခြင်းသို့ရောက်သည်ဖြင့်ယေဘရဟိအကြီးတို့နှင့်လူတို့တွင်ကြံပြူเสียရှိသည်များတို့ကို စုဝေးစေ၍ခရစ်တော်ကိုအဘယ်ရက်မှဖွားမြင်လိမ့်မည်နည်းဟုမေးမြန်းတော်မူ၏ထိုဆရာတို့ကလည်းပရောဖက်တူရေးထားသော အချက်ဟုမူကားအိုယူဒပြည်ဘဲလင်မြို့အစိုးရသောယူဒမြို့တို့တွင် သင်သည်မြို့ငယ်မြို့ယုတ်မဟုတ်။အကြောင်းမူကား၊ငါ၏လူစုဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်သင်၏အထဲမှာပေါ်ထွန်းလတံ့ဟုကျမ်းလာရှိပါ၏။ထိုကြောင့်၊ယုဒပြည်ဗက်လင်မြို့၌ခရစ်တော်ကိုဘွားမြင်ရပါမည်ဟုမင်းကြီးအားပြန်ကြားလျှောက်ထားကြ၏။ ထိုအခါဟေရုမင်းကြီးသည်မာဂုပညာရှိတို့ကို မထင်မရှားခေါ်၍ကျယ်ပေါ်ထွန်းသောအချိန်ကာလကိုစေ့စေ့မေးမြန်းပြီးမှ၊သင်တို့သွား၍ထိုသူငယ်ကိုကြိုးစားရှာကြပါ။တွေ့လျှင်ငါ့ထံသို့ပြန်လာ၍ငါလည်းထိုသူငယ်ကိုဖူးတွေ့ပူဇော်ရအောင် ကြားပြောကြပါဟုမှာထားတော်မူလျက်၊ဗက်လင်မြို့သို့စေလွှတ်လေ၏။ထိုသူတို့သည်မင်းကြီးစကားကိုနာခံပြီးလျှင်ထွက်သွားကြ၍ အရှိပြည်၌မြင်ရသောကျဲသည်သူတို့ရှေ့ကတော်သဖြင့်သူငယ်တော်ရှိရာအရပ်ပေါ်သို့ရောက်၍တည်လျက်နေ၏ထိုကျဲကိုမြင်ပြန်သောအခါအလွန်ဝမ်းမြောက်ဝမ်းသာခြင်းရှိ၍အိမ်သို့ဝင်လေသောမေတော်မာရိနှင့်တကွသူငယ်တော်ကိုတွေ့မြင်လျင်ပြတ်ဝကိုးကွယ်၍မိမိတို့ဗန္ဒာဥစ္စာတို့ကိုဖွင့်ပြီးမှ လောဗန်နှင့်မုရန်ဒီဟုသောနန္တာမျိုးကို၎င်းရွှေကို၎င်းဆက်ကပူဇော်ကြ၏နောက်မှဟေရုမိကြီးထံသို့မပြန်ရမည်အကြောင်းအိမ်မက်တွင်ဗျာဒိတ်တော်ကိုရ၍မိမိတို့ပြည်သို့ အခြားသောလမ်းဖြင့်ပြန်သွားကြ၏အငယ်73မှ75ထိုသူတို့သွားကြသည့်နောက်ယောသတိအိမ်မက်ကိုမြင်သည်မှာသာရဖျား၏ကောင်းကင်တမန်သည်ထင်ရှား၍တင်ထလောမေတော်နှင့် သူငယ်တော်ကိုဆောင်ယူပြီးလျှင်၊အဲဂုတ္တုပြည်သို့ပြေး၍တဖန်ငါပြောဆိုသည်တိုင်အောင်ထိုပြည်၌နေလော့။ဟေရုဒ်မင်းကြီးသည်သူငယ်တော်ကိုသတ်အံ့သောငှါရှာလိမ့်မည်ဟုဆိုလေ၏။ထိုအခါယောသပ်သည်ထ၍မယ်တော်နှင့်သူငယ်တော်ကိုညအချိန်၌ဆောင်ယူပြီးလျှင်၊အဲဂုတ္တုပြည်သို့ထွက်သွား၍ဟေရုဒ်မင်းကြီးအနိစ္စရောက်သည်တိုင်အောင်ထိုပြည်၌နေလေ၏ ဤအကြောင်းအရာကငါသားကိုအေဂရုပြည်မှငါခေါ်ခဲ့ပြီဟုသာဝရဘုရားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမိအကြောင်းသည်အငယ်16မှ18ထိုအခါဟေရုမင်းကြီးသည်မာကုပညာရှိတို့လှည့်ပြားသည်ကိုသိလျင် ပြင်းစွာအမျက်ထွက်၍လူကိုစေလွတ်သည်ဖြင့်မာကုပညာရှိတို့၌စိစိမေးမြန်းပြီးသောကျေဤအချိန်ကာလကိုထောက် ဘဲလင်မြို့မှစသောကျေးလက်ရှိသမျှတို့၌နှစ်နှစ်အရွယ်မှစ၍ထိုအရွယ်အောက်ရုပ်သောသူငယ်ယောက်ျားအပေါင်းတို့ကိုတတ်စေ၏။ပရောဖက်ယေရမိဟောဘူးဒီကယာမအရ၌တီးစွာသောညီးတွားငိုကြွေးမိတန်းချင်းအတန်ကိုကြားရ၍ယာခေလသည်မိမိသားတို့မရှိသောကြောင့်ငို၍စိတ်မပြေနိုင်ဟုသောစကားသည် ထိုအခါ၌အမှန်ကြသည် အငယ်19မှ23ဟေရုမင်းကြီးအနေဆာရောက်သည့်နောက်ယောသတ်သည်အေဂရုပြည်၌အိမ်မက်ကိုမြင်ပြန်သည်မှာသာရဖျားဤကောင်းကင်တမန်သည်ထင်ရှား၍တင်ထလော့မေတော်နှင့်သူငယ်တော်ကိုဆောင်ယူပြည်လျင်ဤဒေလတိုင်းသို့တော်လော့သူငယ်တော်ကိုတတ်အံ့သောငါရှာသောသူတို့သည်တေကြပြီဟု ဆိုလေ၏ထိုအခါယောသတိထ၍မေတော်နှင့် သူငယ်တော်ကို ဆောင်ယူပြည်လျင် ဣသရေလတိုင်းသို့တွား၍ရောက်တည်ရှိသောဟေရုမင်းကြီး၏အရာ၌သားတော်အာခေလသည်ယူဒပြည်တွင်မင်းပြုကြောင်းကိုကြားရလျင်ထိုပြည်သို့မတွားဝွင့်၍အိမ်မက်၌ဗျာဒိတ်တော်ကိုရပြန်ပြီးမှဂါလိလဲပြည်သို့တွား၍ခရစ်တော်ကို နာဇရက်လူဟု ခေါ်ဝေါ်ကြလက်တန့်ဟုသောပရောဖက်တို့၏နှုတ်ထွက်နှင့်ညီနာဇရက်အမည်ရှိသောမြို့သို့ရောက်၍အမြဲနေလေ၏